ဒီကဘုရားမြတ်စွာရဲ့နောက်ဆုံးစကားလေးဝိရဓမ္မစံခါရဆိုတော့ကြောက်တိုက်ဆိုင်ညီညွတ်မှဖြစ်ရတဲ့ယုံနာတရားတွေဟာခန္ဓာမစဲဖြစ်ပြနေကြတယ်တဲ့ဒီစကားလေးကအမှန်တဝေကဖြစ်เสียကောင်းပါလေဒီမှာ ဘာမှအာမကိုလို့ဘူးလို့ဆိုတာပေါ့ဒီအဲတော့အာမကိုလောက်တဲ့ဒီယုံနာခန္ဓာတွေကိုအာကုရခုပြုပြီးတော့ပေါ့ဒီမြဲတယ်ကောင်းစားချမ်းသာတယ်ဘာမဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုရအစွဲတွေဝင်ပြီးတော့ဒီတိုင်းနေရင်းကပဲအချိန်ပဲရွေးပြည့်စည်နိုင်တာပဲ တခဏချင်းနဲ့ဖြည့်ရှိနိုင်တာတော်တော်လေးကြာမှလည်းဖြည့်ရှိနိုင်တာယောဂတစ်ခုနဲ့လည်းဖြည့်ရှိနိုင်တာယောဂနဲ့ဖြည့်ရှိအောင်မှနောက်ဆုံးအိုပြီးတော့ဖြည့်ရှိရတာပဲဘာမှအာကုလုပ်တဲ့တရားတွေမဟုတ်ကြောင်းဘူးသစ္စာဘုရားကတတ္တဝါတွေတတိပေးတာပါ အခုလောက်တဲ့တရားတွေမဟုတ်ပြီမယ်လို့မနေ့ကမိုက်ပုံမိုက်ပုံကြီးတဲကရွှေထုတ်တဲ့နီးပေါ့လေမောမနာမတည်ခင်ပစ္စည်းကလေးမှာအနှစ်သာရတွေအချိန်မီထုတ်နှစ်အောင်ဆိုပြီးတော့ပေါ့လေသတိပေးရတာပါနှစ်သာရတွေကစီလစိတ်ခါကာတုစိတ်စီတုစိတ် ကိုယ်နဲ့နှုတ်အကျင့်စိုးတွေပေါ့ဒီကျွလုံဆောင်ကားမှုတွေမကျွလို့မရအောင်ထိမ့်သိမ့်ကြတိလကိစ္စပြီးစီအောင်ထားထုတ်ကြဆိုတော့မနောတိတိခေါ်တဲ့အကျင့်စိုးတွေစိတ်နဲ့ကျွလုံမှုတွေကိုလေအဲ့ဒါတွေကိုလည်းပဲမကျွလုံမရအောင်ဘုလိုသတိပဋ္ဌာန်ကြီးနဲ့ထိမ့်သိမ့်ကြ ပြည့်စုံကျင့်တဲ့လောက်တဲ့အထိပေါ်တယ်ထိမ့်သိကြဆိုတော့အဲလိုရှုမှတ်ပြီးတော့နေတာဟာခေါဏကိုနှုတ်စိတ်သုံးမျိုးလုံးအကျဉ်းဆုံးကျွလွန်မှုတွေကိုထိမ့်သိဆောက်ရှောက်နေတာပဲကြာတော့ကိုဝူရလေးတွေနှုတ်ဝူရလေးတွေလည်းဖြစ်ကင်းတာရှင်းလာတယ် ရည်ကျဉ်နှုတ်ရလာတယ်အေးချမ်းလာတယ်နှစ်သက်ဆရာဖြစ်လာတယ်အမကလေးရကောင်းလာပြီဆိုလို့ရှိရင်စိတ်နဲ့စိတ်ထားလေးတွေလည်းပဲကိလေသာလွတ်ပြီးတော့ပေါ့ဒီတန်ရှင်းစင်ကြဲတဲ့စိတ်ထားလေးတွေပေါ့ကောင်းလာတော့တော့အတိညာလေးတွေပွင့်လင်းလာတာတစားတစားအတိညာလေးတွေတိုးတက်ဖွံ့ဖြိုးလာတာပဲဟွန်း သမာဓိသိက္ခာပညာသိက္ခာတွေပေါ့ဒါတွေကိစ္စတွေပေါ့အဲ့ဒါတွေဖြစ်လာတဲ့အခါကျတော့စိတ်နေစိတ်ထားတွေလည်းအပြည့်ကင်းတာရှင်းလာတယ်ရည်ကြည်လာနုညံ့လာအေးချမ်းလာတယ်နှစ်သက်စရာဖြစ်လာတယ်အဲအားထုတ်လို့ဥပဒနာညာနဲ့အစဉ်တိုင်းတက်ပြီးတော့ရည်ကြည်ပြည့်စုံပြီးတော့အ ਨੇ ဆုံးတမက်တဖို့တော့ဖြစ်သွားပြီရသွားပြီဆိုရင်အားလုံးသော ယုံနာသင်္ခါရတွေကမလွတ်သေးသည့်ကြောင်တော့မှအမှန်တော့ကြောက်စရာကောင်းတဲ့အပယ်လေးပါးကလွတ်သွားတယ်ဆိုရင်ဘဝအမြတ်ထွက်တာပဲအချိန်ကြီးသီလသမာဓိပညာအနှစ်သာရပေါ့ရွှေနဲ့တူတဲ့အနှစ်သာရဒါအချိန်ကြီးထုတ်ယူထားလိုက်တာအဲ့ဒါတွေကတော့အာကိုရတယ်ဟွန်း လူမှုကိစ္စအဝါဝါတွေနဲ့ဒီဘဝအချိန်ကုန်မယ်ဆိုလို့ရှိရင်အဲ့ဒီအနှစ်သာရတွေထုတ်ဖြစ်မှာမဟုတ်ဘူးမထုတ်ဖြစ်လို့ရှိရင်နောက်ဘဝတွေဆင်းရတဲ့အခါမှာအောက်တန်းစားဘဝတွေလည်းဖြစ်နေတာပဲဒါမလွဲတာလို့ဘဝတွေဆင်းရပြီဆိုရင်ထက်တန်းစားဘဝနဲ့ဆက်မိဖို့ပေါ့လေမြတ်စွာဘုရားအ ਨੇ ဆုံးသောတာပန်မြတ်စွာဘုရားတို့သောတာပန်နဲ့ဟောရဟန္တာတိကြောင့်အထုတ်ဖို့ ဒီလောက်ထိတိုက်တွန်းတာပါပဲဒီမှာအဲဒီလိုမဟုတ်သည့်တရားတော်ကအနည်းဆုံးပထမအဆင့်ပေါ်ဒီသောတာပန်ဖြစ်အောင်တော့အထုတ်ကြဖို့ရတော့လိုအပ်ပါတယ်ဆိုကြပါစို့သင်္ခါရတရားတွေကျောင်းတဲ့ကျိုးဆက်ဆက်ပြီးတော့ပြစ်ပြစ်သွားကုန်လေးတွေကိုပေါ့လေ လောကီဥပမာလေးခုဆရာများပြထားတဲ့ဤတိုင်းပေါ်လေးဒီမှာဘုရားတို့ထုတ်ကြည့်ကြပါစို့မိသားစုနေဖို့ရာအတွက်အိမ်ကြီးတစ်လုံးဆောက်ကြတယ်ဆိုကြပါစို့ပြီးသွားပြီအိမ်ကြီးရတော့အဲ့ဒါဟာ ဆက်လုပ်ပြီးပြီးကစားကတော့တစ်တစ်လွယ်လွယ်ပေါ့လေအမနာကောင်းပါတယ်ခိုင်ခံ့ပါတယ်ဒါပေမဲ့လို့နောက်ချိန်ကျတော့အဲ့ဒီအိမ်ကြီးဟာလုံးဝဖြစ်ရှိပေါ်မှာပါပဲယုတ်တုပစ္စည်းဖြစ်ဖြစ်စိတ်ပိုင်းဆင်ရာပစ္စည်းပဲဖြစ်ဖြစ်ဘာမှအတ္တိကြ ခိုင်မြဲတာဘာမှမရှိဘူးအဲ့ဒီဟာလေးစံနမူနာယူရမှာပါလေတဖြည်းဖြည်းမပြည့်စည်ပြီမယ်လို့ကြားကြောင်းမှာပေါ့လေမလီကြော့မလွတ်တဲ့နေရာဌာနတွေမှာဆိုရင်အမှန်ခံရတဲ့ဆောင်းကြီးတွေပဲပြိုလဲသွားတာပဲတခါချင်းလည်းပြည့်စည်နေတာပဲတော့ခန္ဓာကိုယ်ကြီးလည်းဒီတိုင်းပဲ ပို့ပြီးမှတည်တာမဟုတ်ဘူးနာပြီးမှတည်တာမဟုတ်ဘူးရုပ်တည်းလည်းပဲကြောက်အားလျော်ဆိုတာသိနိုင်တာပဲပြည့်စုံနိုင်တာပဲအဲ့ဒါကြီးတွေးဆပြီးတော့တဝေကယူရတော့ပေါ့နောက်တစ်ချိန်မှာအဲ့ဒီခန်းရရဆောက်လုပ်ထားတဲ့အင်ကြီးရလုံးဝပျက်စီးသွားမှာပါပဲ အစနာတော့ရှာလို့မရအောင်လေပျောက်ွယ်ပြည့်စုံမှာပါပဲခုနစောစောကငါပြောခဲ့တဲ့အတိုင်းကလျင်တန်ခံရလို့သမုဒ္ဒရာနဲ့ဤလို့ရေထဲပါပြည့်စုံတာလေမိလောင်ပြည့်စုံတာလေရှိဖြစ်တဲ့ခါကျတော့တဏှင်္ဂတဏှင်္ဂလာပြီးတော့လက်နဲ့ဒီနဲ့လာပြီးတော့ဖြစ်စီတာလေအများကြီးပါပဲ။ အဲဒါလိုလုံးဝလုံးလုံးရရပေါ့လေမပြည့်စည်သေးခင်လည်းပဲတဖြည်းဖြည်းတဖြည်းဖြည်းချင်းပေါ့လေဖြည်းဖြည်းရေးရော်ပြီးတော့နည်းနည်းနည်းနည်းချင်းတော့မတိမတာပေါ့လေနောက်ဆုံးအာပြည့်စည်တဲ့ဘိုင်းကြီးရောက်သွားတော့မျိုးပဲလေအဲ့ဒါတွေရှိတတ်ပါတယ် အနှစ်တရာခံလောက်တဲ့အိမ်ဆိုလို့ရှိရင်ဆောက်လုပ်ပြီးတစ်နှစ်ကြာသွားတဲ့အခါပေါ့လေရာခိုင်နှုန်းတစ်ကတော့ပျက်စီးသွားပါပြီယိုယွင်းသွားပါပြီဟွန်းတစ်နှစ်တစ်နှစ်အတွင်းမှာဆိုလို့ရှိရင်165ပုံတပုံကြပါလေ နေ့စဉ်အတွက်ရှိလိုက်နေတာပဲอืมဒီအတွင်းမှာလည်းပဲ24နာရီဆိုတော့ရှိတော့အဲဒီ24နာရီနဲ့ကတနာရီတနာရီပေါ့24ပုံတပုံကြပြည့်စည်နေတာပဲတနာရီအတွင်းမှာလည်းပဲမိနစ်ပေါင်း60ရှိတာပဲဟွန်း10မိနစ်10မိနစ်မှာ 60ဆို10မိနစ်10မိနစ်ပြည့်စည်နေတာပဲ10မိနစ်မှာစက္ကန့်ပေါင်း60ဆိုတော့စက္ကန့်နဲ့စက္ကန့်လည်းပဲပြည့်စည်နေတာပဲနောက်ဆုတ်ပြီးတော့ပြိုသွားတာလန်းဆန်းသွားတာလက်ဆက်သွားတာမရှိဘူးတဖြည်းဖြည်းပဲလို့စက္ကန့်နဲ့စက္ကန့်လိုက်ပါလေမနာတာမဲ့တခါလည်းပြည့်စည်နေတာပဲတမန် အဲ့ဒါတွေတွေ့ကြည့်ရတာပေါ့အဲ့တော့လူတွေလည်းပဲစိတ်ကံပိုင်းအတွေ့လေးမှာလည်းပဲကြောင်းအားလျော်စွာပေါ့လေပစ္စည်းနိုင်တယ်ယုံနာတွေလည်းပစ္စည်းနိုင်တယ်ဆိုတာပေါ့လေဒါတွေလည်းပဲထည့်ပြီးတော့ပေါင်းစဉ်းစားရတာပေါ့အများပြောရဆိုစေလောကဝါရအရာပေါ့လေခုနစိတ်ကံနဲ့စိတ်ကံနဲ့ဆိုတာ အဲ့ဒါလည်းအသေးစိတ်ပြောစရာတော့ရှိကြတယ်ရှိမှာပါလေဘုစိတ်မဆွေဖြစ်နေပါလေဘုန်းကြီးတို့ကျမ်းဂန်ဆုံးအရာကတော့ရုပ်တေလာတွေဟာအထူးသဖြင့်အမှန်တော်မြန်ဆန်းတဲ့ရုပ်ဟာတစ်စက္ကန့်မှာဆိုရင်ခရီးနဲ့ခြီးပြီးတော့ရှေ့လောက်ဆက်ဆက်ပြီးတော့ပစ္စည်းသွားတယ်လို့အပြီးတော်မှာဒီလိုတွက်ဆထားပါတယ်အလွန်ကိုမြန်ဆန်ပါတယ် အဖြစ်မြန်သလိုအပြည့်လည်းမြန်ပါတယ်ဒီမှာအဲဒီလိုမြန်စားတဲ့အဖြစ်ပြည့်မြန်တဲ့ယုံနာတရားတွေဘုန်းကြီးတို့တို့ရရှိထားတာဟွန်းအဲဒါခုနအိမ်ကြီးလည်းပဲအနှစ်တရားပြည့်လို့ရှိရင်တော့ဒါပျက်စီးမှာပါပဲဒါထေချာပါတယ်ဒီမှာအဲဒီမိတိုင်ပြီးလည်းပျက်စီးနိုင်တာပါပဲဒီတော့ဗဏိနဲ့ပြည့်ပြည့်ပျက်စီးရပါကြီးပဲ မပျက်စီးခြင်းလေးဘာလုပ်မလဲမအိုခင်ဘာလုပ်မလဲမနာခင်ဘာလုပ်မလဲမသိခင်ဘာလုပ်မလဲဆိုတာပေါ့လေစိတ်ချရတဲ့အမကံရရှိတဲ့အနှစ်သာရဘာလဲဆိုတာပေါ့လေလူတိုင်းလူတိုင်းမှာလေးလေးနက်နက်တွေ့ဆဖို့တိတ်အရေးကြီးတယ်။ဒါလိုဘုရားမြတ်စွာကတလောက်အဖြစ်ပြညာနဲ့ယုံ nant တရားတွေ လုံးဝမပျက်စီးခင်လေးပေါ့လေတဝကရရှိပြီးတော့အချိန်မီမှတ်ပုံတွေကရွှေထုတ်တဲ့နည်းလိုပေါ့လေနှစ်သာရတွေညံ့ညံ့ထုတ်ဖြစ်အောင်ဆိုပြီးတော့ထိတ်လန့်ပွေရပေါ့လေတရားလေးဟောထားပါတယ်ဒီမှာတဝကဖြစ်ဖွယ်ရပေါ့လေကိုရမိဖေးမလာသေးမျောတွေးစီရင်ပါလေတိသသာကြီးတော့မို့သေးဘူးပေါ့ ကိုရမိပေးမလာသေးပြောတွေးစင်ရင်မှာကိုရာလည်းပဲကြောက်เสียပါပဲဒီမှာကြောက်เสียကြီးပဲလို့ကျူရင်ပြီးတော့မျောတွေးစင်ရင်ပါတဲ့ဒါတော့မလုပ်မလဲမိုးသေးကြီးတရားဝင်ရှင်ပြေလှပါတဲ့မိုးသေးခင်မှာိုဘေးဆိုးကြီးကမဥခင်ကာလာလေးအစစရာပေါ့လေ သွားနိုင်လာနိုင်စားနိုင်တောင်းနိုင်ဖြက်ဖြက်လက်လက်ပေါ့လေအင်းအားတွေအသုံးပြုနိုင်တဲ့အခါလေးပေါ့လေဒီမှာအဲဒီအခါလေးမှာအခုလိုတတိပံဘာဝနာတရားမျိုးအားထုတ်ပြီးတော့ဒီလကိစ္စသမာဓိစိတ်ကိစ္စပညာကိစ္စအဲဒီကိစ္စတွေပြီးစီအောင်လုပ်ကြပါဆိုတာပေါ့လေဒီလိုလည်းပဲတိုက်တွန်းထားပါတယ် ဝေရမိဘေးတွေးဆဆင်ရင်လို့ပေါ့လေဘဝရလို့ရလာပြီဆိုရင်ယုတ်တိနန္ဒီရလို့ဖြစ်လာပြီဆိုရင်နာတာပဲယောဂါတွေမျိုးစုံရှိနေတာပဲယုတ်တိဖြစ်ပေါ်တဲ့အနာတွေဖြာနာတာတွေဒီပြီးအခြားခြားဝေဒနာတွေအခုကာလဆိုယောဂါတွေကသိဆန်းလာတယ်အဲကိစ္စယောဂါတို့ဘာလို့ဆုံးနေတာပဲ ယောဂမျိုးစုံစုံတဲ့လောကကြီးပဲယောဂကြီးရလာပြီဆိုလို့ရှိရင်တော့စိတ်ဓာတ်ကြီးလည်းကျသွားတော့ခုလိုအရေးကြီးတဲ့အလုပ်တွေလုပ်ဖို့သိမှမြင်တော့ဒီတော့ခြုံပြီးတော့ရှင်ရပါတယ်ယောဂကြီးမရခင်နာရမယ်ပေး အနာယောဂါတွေပေါ့လေဖြစ်လာမဲ့ပြီးကြောက်ဖွယ်ရတွေကိုတွေးဆဆင်ခြင်ပါတဲ့အဲ့ဒါဒီဖြစ်လာပြီဆိုလို့ရှိရင်အခုလိုဒါတရားတွေအမှဆုံးနိုင်တော့ဘူးအဲ့တော့နာရမယ်ပြီးမလာသေးပြောတွေးဆင်ခြင်ပါမနာသေးခင်တရားဝင်အရှင်ပြေလာပါတဲ့ကျမ်းညာမှာမှရှိနေတဲ့ဥခါလေး အခုလိုတရားတွေအထုတ်ရတာသိကောင်းတာအချိန်ကြီးအချိန်ကြီးဖြစ်ဖို့သိရကြည့်တာနိတရားခံရဲ့အရေးကတဖြည်းဖြည်းယိုယွင်းလာတဲ့နမူနာယူပြီးတော့လေလူတွေဟာလည်းပဲတဖြည်းဖြည်းပေါ့လေနောက်ဆုံးကြတော့အိုးတရားမှာပဲဒါလည်းပဲကြိုပြီးတော့တွေးဆဆင်ရတာပဲ တရားမိပြီမလားသေးညှို့တွေးစီရင်ပါမတည်သေးခင်တရားဝင်အရှင်ပြေလာပါအဲတော့ဥပိ္ပဇာပြီတည်ပြီဆိုတာပေါ့လေဒါကြီးကဘောတိဖြစ်လာပြီဆိုလို့ရှိရင်အလိုလိုပေါ့လေသူအချိန်တန်ကြရင်ဖြစ်ဖို့ဒါဓမ္မရာယဖြစ်လာတာပါညီကြီးကတိုးပြီးတော့ပေါ်လာတဲ့မှုများဟာ သူ့ရဲ့ဥထိတ်မှာမိကြီးလေးနည်းနည်းဖြစ်ဖြစ်ပါလာတယ်ရှင်လေးကပွင့်တဲ့မို့ဆိုလို့ရှိရင်ရှင်အစနာလေးပါလာတယ်မိချောက်တရားပွင့်တဲ့မို့ဆိုလို့ရှိရင်မိကြီးလေးနည်းချင်းပါလာတယ်ဒါဘုရားကတင်ပေးလိုက်တာမဟုတ်ဘူးမိကြီးလေးကရှင်မြေလေးကတိုးထွက်လာတာဖြစ်တော့ ဒီမြေကြီးရှုံ့တာပဲအလိုလိုသူ့မှာပါလာတာတက်သဘောပဲဒီမှာဒီပေးမဲ့လူလည်းမရှိဘူး။ကိုယ်စီနာစီတေးစီဆိုတာပေါ့ဘယ်သူမှစိတ်တလုံးပိုင်ပြီးတော့ဟောသူ့သဘာဝတိုင်းပဲ။အဲ့ဒါတင်ပေးလိုက်တာပဲသူကတော့။အဲ့တော့ဘဝတိဖြစ်လာပြီဆိုလို့ရှိရင်တော့အိုးနောက်ဒီဘုရားပြင်ပြီးတော့အဲ့ဒီသဘောသွားကိုကြိုးကြည့်စဉ်းစားပြီးတော့ ကြောက်ဖွယ်ရတယ်လို့စဉ်းစားပြီးတော့ဗောလေအနှစ်သာရကြီးဒီကသမားကြီးပညာခေါ်တဲ့အနှစ်သာရကြီးအချိန်ကြီးဗောလေဘိုးသေးမနာကြီးမသေးသေးခင်ဗောလေထုတ်ထားနှိမ့်ဖို့ရအတွက်မြတ်စွာဘုရားတဝိကတရားတွေဟောရတာအများစုလူတွေကတော့သူတို့ထိနေတာကစစ်ချောင်းတွေရွယ်အသက် 20အရွယ်ပေါ့ဒီအရွယ်တွေကတော့ကောင်းဆုံးပေါ့ဟွန်းအလွန်တင့်တယ်တဲ့ခံခံသလိုပဲပေါ့လေဒီလိုပဲထင်မှတ်ကြပါလားပူတော့မနာတော့ဘူးမသိတော့ဘူးဆိုတဲ့အနေနဲ့ပြောလို့ဒါကြောင့်လက်ကလေးကြီးတော့ငါလက်ငါချေငါကိုငါရုပ်ငါစိတ်စသည်ဖြစ်ပါလိမ့် ဆွဲလန်းပြီးတော့ပေါ့လေအာကုန်နေကြတာစိတ်နဲ့တရားတွေကိုလည်းပဲငါသိရဲ့ဟွန်းဒီနဲ့တရားအာကုန်ပုံငါသိတယ်ငါတတ်တယ်ငါနားလည်တယ်ဒီကိစ္စငါကြွကျင်တယ်စသည်စသည်ဖြစ်ပေါ်လေအာကုန်နေကြတယ်ပစ္စည်းကြီးမရှိပဲနဲ့တကြံလဲပါလိမ့် တည်နေတာလို့ထင်နေကြပါလေဘဝတည်ရလာပြီဆိုရင်မတည်တော့ဘူးလို့တော့ဘောလေပါမမစင်စားဘူးဒီမှာအဲ့လိုရှိနေတာဒါမှမဟုတ်ကိုယ်ရတဏ္ဍမှာဘဝဖြစ်စဉ်မှာတော့ယုံနာတရားတွေကတော့မျက်စိတမိတ်အရာတစ်ပြည့်ခန့်တော်မှာတည်မြဲနေတာရဲ့လို့မရှိပါဘူးခဏမစက်ဖြစ်ရှိနေတာပါပဲဟွန်း အဲ့ဒါတွေကိုနားလည်ထားရမယ်ခုနနိုးနေတော့အခါတည်းမဟုတ်ဘူးအိပ်ပျော်နေတော့အခါမှလည်းပဲယုံနာတရားတွေဟာဒီလိုပဲဖြစ်ဖြစ်နေပြောင်းလဲပြီးတော့နေတာပဲဟိုဟာဖြစ်အမြဲပြစီးစီးနေတဲ့တောင်ကြရေများဒီဟောင်းတွေကအောက်ဆုံဆင်းပြီးတော့ရေတိတွေပဲအစမပြတ်လာနေတာ ရှင်းနေတော့လည်းကယုံနာတွေကဖြစ်ချက်ချင်းတူလို့ရှင်းနေတော့ဒီယုတ်ဒီနာပဲလို့ထင်နေကြတာပဲတသားတဲ့လူဘောလေးတော့ဖြစ်နေတာအမှန်ကတော့အဟောင်းတဲ့ပြောင်းလဲပြီးတော့ဖြစ်နေတာအဲ့ဒါဒီတိတိချာချာနားလည်ဖို့ရအတွက်သိအရေးကြီးပါတယ်ဤပြောတဲ့အခါမှာလည်းပဲယုံနာတရားတွေဟာ ဟောင်းသိကြောင်းလွဲပြီးတော့ဖြစ်ပြနေတယ်လို့ပေါ့လေနိုးလာတဲ့အချိန်ကစပြီးတော့ပေါ့လေအဲ့ဒါမှလည်းမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ဆိုတော့ဒါရုပ်နာတရားတွေဖြစ်နေတာပဲသွားလာလှုပ်ရှားတဲ့အခါမှာရောလုတ်ကြိုင်တဲ့အခါမှာရောပြီးတော့စားတဲ့တောက်တဲ့အခါမှာရောပြောတယ်ပြောတယ်ပါတဲ့အခါမှာရောပါလေ ယုံနာသင်္ခါရတရားတွေဟာပြတ်တယ်ရလို့မရှိဘူးခဏမဆဲပါလေပျက်စီးနေတာတွေဟာအမနာကိုထင်ရှားပါတယ်ဒီမှာဒီလိုအဖြစ်ပြမြန်တဲ့ယုံနာတရားတွေကိုစာသက်သက်ဖတ်ယုံနဲ့မရဘူးတရားကြားလာယုံတက်တက်နဲ့လည်းမရဘူး စာနဲ့ကြားနာမှုအကြောင်းပြုပြီးတော့ရိုးရိုးစဉ်းစားယုံနဲ့မရဘူးဘုရားကိုအချိန်မောင်းများစွာရှ िख ိုးနေလည်းမရဘူးဘုရားကိုလည်းပဲပန်းရှိမိစသည်ပေါ့လေဒီနေ့လုံးလှူထားနေုံနဲ့အယုပြုလို့ဒါလေးလည်းမရဘူးသူတိပဋ္ဌာန်ယောဂီတွေလိုပေါ့ဒီတိုင်းမှာရှိသတိပြုစောင့်မှုစင်ထားဆိုတာပေါ့လေ မြင်တိုင်းမှရှုကြားတိုင်းမှရှုလမ်းတိုင်းမှရှုစားတိုင်းမှရှုခြေတိုင်းမှရှုတီတိုင်းမှရှုอืมအခုဝမ်းဘက်ကိုဆက်ပြီးတော့ဖောင်းတိုင်းမှရှုပိန်တိုင်းမှရှုပေါ်တယ်ဒီမှာမြေတောင်လေးခတ်တာမျိုးလုံးပိတ်ကြဖွင့်တာကအစပေါ်လေယုံနာတရားတွေဟာဒလချက်ဒလချက်ဖြစ်ပြပြီးတော့နေကြတာအဲ့တော့ဖြစ်ရဖြစ်ရဌာနကနေပြီးတော့အခုလိုတိပ္ပာနီးနဲ့ ရှုမှတ်နေတဲ့ယောဂီတွေမှာဆိုလို့ရှိရင်တော့ပထမစိတ်စင်ကြယ်မှုကအစနောက်အကျဉ်းစားယုံနာလေးကွဲတိလာတတ်ပါလေယုံနာတရားတွေအကြောင်းလိုက်ကြုံဆက်ဆက်ပြီးတော့တိလာတတ်တယ်ကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့ယုံနာတရားတွေဖြစ်ပြီးတော့ပြက်ပုံဖြစ်လိုက်ပြက်လိုက်တဲ့ဆင်းရဲပုံသူသဘောတိုက်သူဖြစ်ပုံပေါ့လေဥပဒနာညာလေး စပြီးတော့ဖြစ်လာတတ်ပါတယ်အစဉ်တိုင်းတစ်ခါတည်းကိုဖြစ်ပြီးဖြစ်ဖြစ်လည်းတည်သွားနိုင်ပါတယ်ယုံကြည်ရင်းနဲ့အထုတ်ကြည့်အခုကလာတိပ္ပံယောဂီကြီးတည်နိုင်ပါတယ်အမခံပါတယ်တော့အဲဒီလိုဖြစ်ဖြစ်ဉာဏ်နေတဲ့ယုံနာတရားတွေကိုတိပ္ပံနိယပေါ့လေ ရှုမှအားထုတ်နေတဲ့ယောဂီသူတော်စင်တွေပေါ့လေမြင်မပြရှုမှတ်မှုကြောင့်ကိုယ်ပိုင်ဉာဏ်နဲ့ကိုတခါလေရှင်းရှင်းလေးလေးပြပြသားသားယုံလာဖြစ်ဖြစ်ဒီမြင်လာတတ်ပါလေမရှုလို့မသိကြတာပါမကြည့်လို့မမြင်ကြတာပါ ရှိရတော့ကြည်လာမှာပါပဲကြည်လို့ရှိရင်တော့မြင်လာတာပါပဲကိုယ်ပိုင်ညာနဲ့ကိုကိုယ်ရအားဖြင့်ကြည်လာနိုင်ပါလေမိမိတို့လက်လမ်းမမှီတဲ့မိမိတို့နဲ့မဆိုင်တဲ့အရာတွေမဟုတ်ဘူးဆိုတာပေါ့လေစိတ်ချလက်ချယုံကြည်ထားဖို့အသေးအရေးကြီးပါတယ် ပေါ်တိုင်းမပြတ်ရှုမှတ်နေလို့ရှိရင်သိမယ်ဆိုတော့မရှိရင်မသိဘူးပေါ့မကြည့်ရင်မမြင်ဘူးပေါ့ဒီတော့ယုံနာတရားတွေအဖြစ်ဖြစ်မြောက်ကုန်ယုံနာတရားတွေတကယ်ရှိပုံသိကြလို့ရှိရင်တော့သူတို့ဖြစ်တုံးဖြစ်ဆဲလေးလိုက်ပြီးတော့ရှုရတယ်ပေါ်တိုင်းမပြတ်ရှုမှတ်ရမယ်ဒီစကားလေးမှတ်ထားရတယ် ပေါ်တိုင်းမပိုက်ပေါ်တိုင်းမပြရှုမှတ်နေလျက်တဲ့ဟမ်ယုံနာနှမျိုးကြောင်းကျိုးသိမြင်ယုံနဲ့လားအကြောင်းနဲ့အကျိုးအဲ့ဒါကြီးကြည့်မြင်လာပဲတဲ့တစ်စစ်သေးပဲဟမ်ယုံနာနှမျိုးကြောင်းကျိုးသိမြင်မမြဲစင်းရဲ့ညံနဲ့ပေါ်လွင်တယ်သူတို့ရဲ့မမြဲဘုံပျောက်ွယ်သွားဘုံစင်းရဲ့ဘုံ အနတ္တဒီထဲမှာအတ္တအများထင်တဲ့လက်ပြကောင်လေးပေါ့လေအတ္တမရှိဘူးတဘာဝတက်တက်ဆိုတာပေါ့လေဒါလေးတွေအရှင်တိုင်းမြင်လာမယ်ဒီမှုကိစ္စပြီးဆုံးသွားတဲ့အခါရင့်ကျက်လို့ပြီးဆုံးသွားတဲ့အခါမှာတကယ်ချမ်းသာစိတ်ကိုအဖြစ်အပျက်မရှိတဲ့ချမ်းသာစိတ်ကိုပေါ့လေဒီဘဝမှာပဲတွေ့သွားနိုင်ပါတယ်အဲတော့ဒီ စကစင်လေးကိုတော့လှုပ်ထုံးလေးကိုတော့နားလည်ထားရပါတယ်။ကိုယ်တိုင်မပြရှုမှတ်နေလေနဲ့အကျိုးကတော့ယုံနာနှမျိုးကြောင်းကျိုးသိမြင်ယုံနဲ့နာကွယ်ပြီးတော့အကြောင်းကျိုးဆက်ပုံတွေသိလာမယ်။မမြဲစီးရဲ့ညာနဲ့ပေါ်လွင်မမြဲပုံစီးရဲ့ပုံတွေပေါ့။အနတ္တသူသဘောတိုင်းသူဖြစ်ပုံ။ အဲ့လိုမျက်စိရဲ့သဘောပဲခေါ်တဲ့ကြည့်ဖို့ဝိပဿနာညာလေးတွေရည်ကျက်လာတဲ့အခါမှာပေါ့လေဖြစ်ဖြစ်မစအငိမ့်တဆိုတာပေါ့လေအဲ့ဒါကိုမညာဖုံညာနဲ့ကြည့်မြင်သွားဖို့တော့သိကြပါလေနတ္တတိယနိဗ္ဗာန်ဝေတဲ့လို့ဆိုထားပါတယ်ဘုရင်မပြတ်ဆိုတဲ့စကားမှာ ပေါ်ဆိုတဲ့စကားကသမီးညာပြောတဲ့စကားပါပဲပေါ်ဆိုတာကဖြစ်ပေါ်တာပါပဲဘာလို့ဖြစ်ပေါ်နေသလဲလို့ဆိုတော့ရုပ်တည်ညာနေဖြစ်ပေါ်နေတာပေါ့ဘယ်ခါဘယ်ခါမှဖြစ်ပေါ်နေတာတော့မြင်လုံးလည်းဖြစ်ပေါ်နေတာကြားလုံးနားလုံးစားလုံးထီလုံးထီလုံးကိုယ်လုံးစံလုံးစောင်းလုံးငယ်လုံးကြွားလုံးနှာလုံးခြားလုံး မြစ်တော်ခတ်တာနှလုံးပိတာဖွင့်တာကအစပါလေအသေးအဖွဲလေးပြုတဲ့ပြောပြုတဲ့အခါမျိုးမှာလည်းပဲယုံနာတရားတွေဖြစ်နေတာမြင်တဲ့အခါမှာယုံနာတွေဖြစ်ပုံကတော့မျက်စိမြင်ရယုတ်ကနှဖျားဆိုတာပါလေမျက်စိယုတ်မျက်စိအကြည့်ယုတ်မြင်ရတဲ့အခြင်းဒါမြင်စေမြင်စေကာလမှာပေါ့လေယုတ်တည် ရုပ်တရားတွေထင်ရှားကုန်ရှားရုပ်တွေလည်းပဲပါးနေပါလေဒါမှမဟုတ်အထင်ရှားဆုံးကတော့ဒီနှမျိုးပါပဲမျက်စိအကြည့်တတ်ကဲမြင်ရတဲ့အဆင်းရဲ့အဆင်းအရောင်ရဲ့ဒါရုပ်ပိုင်းဆိုင်ရာမြင်တွေ့ခံစားနာကားသုံးပြဆိုတော့မြင်တာရဲ့တွေ့တာရဲ့ခံစားတာရဲ့မြင်သိသွားတာမျက်စိနဲ့အဆင်းနဲ့အဲ အဲမြင်သိတာနဲ့အစင်းနဲ့မျက်စိမှလာပြီးတော့ဆုံတာတခုမြင်ကြီးလို့ရှိရင်မျက်စိမှလာဆုံရမှာပါလေဘာနဲ့ဆုံသလိုမြင်သိတာနဲ့အစင်းနဲ့ဒီမှာလာပြီးတော့ဆုံတာပေါ့အဲဆုံတဲ့သဘောကိုဖတ်တာလို့ခေါ်ပါတယ်ဒီမှာအဲဒါမြင်တွေ့လို့ခေါ်ပါတယ်ခံစားဆိုတာပါအာယုံအစိုးအကောင်းလိုက်ပေါ်လေခံစားမှုတွေလည်းဖြစ်သွားတာပဲ အဲ့ဒါနတရားမြင်တွေ့ခံစားနာငါသုံးဖြာတယ်မြင်စဉ်တွေ့ရတဲ့ဒါယုံနာတရားတွေပဲအဲ့ဒါတွေကတကယ်ရှိအဟုတ်ရှိနေတာပဲအဲ့တော့မြင်စေကာလမှာယုတ်တည်နာနေဖြစ်နေတာကိုသိကြလို့ရှိရင်သူဖြစ်တုံးဖြစ်ဆဲလေးလိုက်ပြီးတော့ရှိရတာရှိတဲ့နေရာတော့လွယ်ပါတယ်မြင်တယ်မြင်တယ်ဆိုတာပါအဲ့ဒါလေး အပေါင်းအနေနဲ့ဘယ်လိုရှုရတာပါလဲဒါကမျက်စိပဲဒါကမြင်ရတဲ့အဆင်ပဲဒါကမြင်တွေ့တာမြင်တာပဲမြင်တွေ့တာမြင်ခံစားတာပဲဆိုဒီလိုတော့မခွဲရဘူးအပေါင်းလိုက်ပဲမြင်တယ်မြင်တယ်လို့အများနာလည်းတဲ့ဒီနေ့ပဲအဲဒီလိုပဲရှိရပါတယ်တော့အဲဒီလိုယုံနာကြီးပေါင်းဆက်ပြီးတော့ဖြစ်သွားတဲ့အခါကိုပဲမြင်နိုင်မှပြရှုမှနေလေဆိုတာပေါ့လေဟွန်း ပေါင်းပြီးတော့ရှုမှတ်နေရတာနောက်ဝိရိယစတိသမာဓိတွေအားပြည့်လာတဲ့အခါဟုတ်လားစိတ်ကြီးပြည့်ပြည့်ဝဝစင်ကြဲလာတဲ့အခါမှာအပေါင်းလိုက်ရှုတဲ့အခါမှာတစ်ခါတစ်ခါအစိတ်အစိတ်အစိတ်စိတ်ကြီးစိတ်ကရောက်သွားတယ်မျက်စိပေါ်မှာစိတ်ကရောက်သွားလို့ရှိရင်အစင်းရောင်ထင်တယ်လို့မျက်စိကကြည်တယ်လို့ဖြစ်စေ အဲ့ဒါမျက်စိကိုကြည့်လိုက်တာပဲပြီးတော့အရှင်းနဲ့မြည်ကြည့်တာနဲ့ဒီမှာလာပြီးတော့ဆုံတွေ့တယ်လို့ဖြစ်စေမျက်စိမှာလာပြီးတော့ဆုံတွေ့တယ်လို့ဖြစ်စေဒီကနေမြင်မြင်သွားတယ်လို့ဖြစ်စေပေါ့လေအဲ့လိုတနည်းနည်းနဲ့ကြည့်လိုက်လို့ရှိရင်ဒါမျက်စိရုပ်ကိုကြည့်ရရောက်တာပဲ ပေါင်းစပ်ပြီးတော့ဖြစ်တဲ့ယုံနာတရားတွေတွေကတခုခုထင်ရှားရသိလိုက်လို့ရှိရင်ကြာမရှင်းရှားတဲ့ဟာတွေလည်းပဲတည့်ရမသိပြီပဲလို့တိရရောက်တာပဲဒါထင်ရှားပါတယ်သူကတော့ဆိုကြပါစို့မိကြီးထဲမှာကျိုးလေးတွေပေါ့လေကျိုး၅ကြောင့်ကျိုး၅မြင် ထိတ်ကပေါင်းပြီးတော့စီထားတယ်ပေါ့လေတပေါင်းနဲ့တကြီးရဲ့မြေကြီးတဲ့ဖြစ်ဖြစ်ရေတဲ့ဖြစ်ဖြစ်ပေါ့လေမြုပ်နေတယ်ကျိုးလေးတစ်မြင်ကတော့ပေါ်နေတာပေါ့လေကျန်တဲ့လေးခုကတော့မြေကြီးတဲ့ရေတဲ့မြုပ်နေတယ်တင်ရှားဘူးမြင်တဲ့ပုဂ္ဂိုလ်ကတော့ဒါတမြင်လည်းပဲမြင်တော့ကျိုးတမြင်လည်းပဲလို့ထင်မှတ်ပြီးတော့ပေါ့လေ ဆွဲယူလိုက်တယ်ကြည်ချတဲ့ဟာလက်ထက်ပါတဲ့ဟာတွေဆွဲတဲ့ဟာသာလက်ထက်ရောက်လာတာမဟုတ်ဘူးသူလည်းတစ်ဆက်တည်းရေထဲမြုပ်တဲ့လေးချောင်းမှာကျိုးလေးချောင်းမှာတစ်ခါတည်းပါလာတာပဲတပါးလေးကျန်းနေတာမဟုတ်ဘူးအဲ့ဒီသဘောမျိုးပဲမြေစဲကာလမှာရုပ်တရားနဲ့တရားတွေပေါင်းစပ်ပြီးတော့ဖြစ်တာကို တပေါင်းလဲပေါ့လေမြင်တယ်မြင်တယ်လို့လောကထုံးစံတိုက်ဖတ်လို့အဲ့ဒီတရားတွေတွေကတမျိုးမျိုးအာယုံပေါ်မှာရောက်သွားပြီဆိုလို့ရှိရင်တမျိုးမျိုးဥတည်ပြီးတော့သိလိုက်တာပဲတစ်ချိန်တည်းမှာဖြစ်တဲ့ဉာဏ်တဲ့ဟာတွေလည်းပဲကြည့်ရရောက်တာပဲဒီလိုအဲ့ဒီသဘောမျိုးပဲပါလာတာပဲတခါတခါမှလည်းပဲမြင်တယ်လို့စိတ်ရှုနေရင်က မြင်ရတဲ့အရှင်းပေါ်မှာပေါ့လေဒီစီတော်မှာတိုက်ခိုက်ပေါ်လာတဲ့အရှင်းရောင်ပေါ်မှာစိတ်ကရောက်သွားရင်ပစ္စည်းတွေမှာတိုက်ခိုက်ပေါ်လာတဲ့အရှင်းလိုပဲဖြစ်စေမြင်ရတယ်လို့ဖြစ်စေပေါ့လေအဲ့လိုသိသွားလို့ရှိရင်အရှင်းရောင်ရုပ်ကိုယ်ဒါသိရရောက်တာပဲတခါတခါမှလည်းပဲမြင်သိတဲ့စိတ်ပေါ့လေ မျက်စိကြည်တဲ့မှာလာပြီးတော့တိုက်ခတ်ပေါ်တဲ့အာယုံကိုမိမိကလည်းပဲအဲ့ဒီမျက်စိပေါ်မှာမှီပြီးတော့မြင်သွားတယ်လို့ဖြစ်စေပါလေမြင်တယ်လို့ဖြစ်စေပါလေဟုတ်မြုပ်ပြလေးပဲဖြစ်စေပါလေအဲ့ဒါတော့ကြည့်သွားတယ်ဆိုလို့ရှိရင်ဒါမြင်တဲ့စိတ်ကိုကြည့်ရရောက်တာပဲနဲ့တရားကိုကြည့်ရရောက်တာပဲ တခါတခါမှလည်းပဲမျက်စိမှာအရှင်းနဲ့စိတ်နဲ့စုံကြည့်တယ်လို့ဖြစ်စေကြည့်တွေ့တဲ့သဘောပေါ့လေတော့အဲလိုဆိုဖတ်တာနတရားကိုသိရရောက်တယ်အမြင်ကောင်းလေးနဲ့ထိတွေ့လို့ရှိရင် မြင်လို့ကောင်းတယ်ဖြစ်စေအမြင်ဆိုးနဲ့တွေ့ရလို့ရှိရင်မြင်လို့မကောင်းဘူးလို့ဖြစ်စေအဲဒီလိုအကောင်းဆုံးအနေနဲ့ခွဲခြားပြီးတော့ခံစားမှုလေးဖြစ်သွားတာဒါဝေဒနာ နတရားကိုသိတယ်လို့ခေါ်တယ်မြင်တိမြင်တွေ့မြင်ခံစားပါလိနတရားတစ်ခုကိုသိလိုက်လို့ရှိရင်ကြံတဲ့နတရားနဲ့ယုတ်တရားတွေလည်းပဲသိရရောက်တာပဲဒါလို့သိတိသွားအောင်မြင်တိုင်းမှာပြအခုလိုသတိပ္ပာနီးနဲ့ဆရာဆိုင်ချိန်သားကြပြီးတော့စိုးစိုးမြဲမြဲမလွတ်တမ်းမှတ်နေရပါတယ် မှတ်ပါများလို့စိတ်ဆင်ကြဲလာတဲ့အခါမှာဒီစိတ်ကာလမှာရှိနေတဲ့ရုပ်တရားနာတရားတွေကိုကိုယ်ပဲညာနဲ့ကြည့်လာတော့တာပါပဲပြီးတော့မြင်ကြည့်တယ်ဆိုတဲ့နတရားဟာလည်းပဲမျက်စိကြည့်နေလို့မျက်စိရှိလို့မြင်ရတာပဲမျက်စိမရှိရင်မမြင်ရဘူးမျက်စိကြည့်နေလို့ မြင်စရာအရှင်းရှိလို့လည်းမြင်ရတာပဲမျက်စိကလည်းမကြည့်ဘူးမျက်စိကြည့်ပဲလို့အရှင်းကလည်းပဲမျက်စိပေါ်လာပြီးတော့တိုက်ခတ်မပေါ်ဘူးဆိုလို့ရှိရင်မြင်တိတာမြင်တွေ့တာမြင်ခံစားတော့နတရားလည်းမဖြစ်နိုင်ဘူးဒီတော့မျက်စိမြင်ရယုတ်ကလည်းဖြာမြင်တွေ့ခံစားနာကသုံးဖြာဆိုတာပါအဲ့ဒီ အကျိုး၃ရော့နတရား၃ရော့ကတော့အကြောင်းမျက်စိနဲ့အရှင်းရှိတယ်လို့မြင်မြင်နေတာဆိုတာပေါ့လေတကယ်ရှုလို့ရှိရင်တကယ်အကြောင်းနဲ့အကျိုးလည်းပဲသိလာတတ်တာပါပဲဟွန်းယုံနာအဲယုံနာနှစ်ပါးကြောက်ကြုတ်ဆက်ပုံလေးတွေပါတခါတည်းသိလာတာဒီတိုင်းမှပြရှုမှတ်နေလေရင်ဟုတ်ပါလေ ယုံနာနှမျိုးကြောင်းကျိုးသိရဲ့တဲ့ခုလိုသတိပဋ္ဌာန်ကြီးရဖတ်နေလို့ရှိရင်ယောဂီကိုယ်တိုင်ယုံနာနဲ့ယုံနဲ့လားကွဲယုံရမဟုတ်အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံဒီပါတခါလည်းသိလာတာပဲအဲဒီလိုကြောင်းကျိုးသိပြီးတဲ့နောက်ဆက်ပြီးတော့ဗောလေအားစိုက်ပြီးတော့ဆွေးမြဲစွာရှုလို့ရှုရရှုရအောင်လေးဟိုမှာ ပိဋကသမာဓိတိအားပြည့်လာပြန်လို့ရှိရင်ခန္ဓာမဆဲပေါ်လေဖြစ်ဖြစ်နေတာတွေတွေ့လာတာပဲမြည်ပြီးတော့ပြောက်သွားတာလေတခဏချင်းပြောက်သွားတာလေမြည်ပြီးတော့ပြောက်သွားတယ်ဆိုတာတည်သွားတယ်ဆိုတဲ့အတိတ်ပဲတည်တဲ့ဟာပဲကောင်းလိမ့်မယ်မကောင်းတာပဲမကောင်းတာတော့လည်းမြင်လာတာပဲသူသဘောတိုက်သူဖြစ်ပုံလေးတွေလည်းမြင်လာတာပဲဒါဥပဒနာဉာဏ်ကြီးစတည်လာတာပါ ကြည်စည်းကြောင်းကြီးကမ္ဘာပရနေထိုင်ကြည့်နေလို့ရှိရင်ရေတွေကဒီလိုဒီလိုပဲထင်ရတာပဲအမှားတော့ရေဟောင်းတွေကအောက်ဆုံးဆင်းပြီးတော့ရေသစ်တွေပဲနောက်ထပ်လာနေတာပဲအဟောင်းသစ်ပြောင်းလဲပြီးတော့ဖြစ်နေတာပဲသူရှိရလေရေနောက်ကလည်းရေတွေဆိုတော့တပုံစံနဲ့တသားနဲ့တတန်တာနဲ့ ရှင်တိုက်ကြီးဖြစ်နေတော့ကြည့်တဲ့ပုဂ္ဂိုလ်ဖို့ကတော့ဒါပဲဒါပဲလို့ထင်ရတာပေါ့ဒီပဲထင်ရတာမဟုတ်အမှားတော့ဒီဟောင်းလေးအောက်ဆုံစင်းပြီးတော့နောက်ထပ်သဘောတူရေတိတိတွေပဲဆစ်ဆက်ပြီးတော့ဖြစ်နေတာပဲအဲ့ဒီသဘောမျိုးပဲခန္ဓာမဆက်တဲ့ခါကျတော့မြည်ပြီးတော့ပြောက်မြည်ပြီးတော့ပြောက်ဆိုတော့ဒါသိတာပဲအဲ့ဒါလိုအနေနဲ့သိလက်တတ်တယ်ရှင်းစားပြီးတော့သိတာမဟုတ်ဘူးဟွန်း စာပေရသိတာမဟုတ်ဘူးအခုလို့ရှုလို့ကိုယ်ပဲညာနဲ့ကိုသိလာတာအဲ့လိုအတိမျိုးမှတကယ်အတိလို့ခေါ်ပါတယ်တော့ကြားတိုင်းမပြကုလိုသတိပ္ပဏီနဲ့ရှုမှလို့ရှိရင်ယုံနာချောင်းကျိုးအမျက်ရှိသဘောပဲခေါ်တဲ့ဥပဒနာညာဖြစ်ဖို့အချင်းကျုပ်ပေါ့လေထို့တူပဲကြားတဲ့ခါမှာလည်းပဲ ယုံနာတရားတွေရှိနေတာပဲမြင်တိုင်းဆိုတဲ့နေရာမှာမြင်ဖြုတ်ပြီးတော့ကြားထည့်လိုက်ရတာပေါ့ကြားတိုင်းမပြရှုမှနေလျင်ယုံနာနှမျိုးကြောင်းကျိုးသိမြင်ဆိုတာပေါ့လေမျက်စိရဲ့ညာနဲ့ပေါ်လွဲဆိုတာဖြစ်လာတာပဲကြားဆိုတာကနားရှိတယ်နားကြည့်တာရှိတယ်နားယုတ်ကြားတဲ့အတန်ရှိတယ်အတန်လိုက် ဒါလည်းရုပ်ပဲအဲတော့နားနဲ့ကြားရရုပ်ကနှစ်ဖြာဆိုတော့ကြားစေကာလမှာနားနဲ့ကြားရတဲ့အစာရုပ်နှစ်မျိုးထိရှားတဲ့ရုပ်နှစ်မျိုးဉာဏ်နဲ့ရုပ်တွေလည်းပါနေပါတယ်ကြထိရှားတာတော့ဒါပဲကြားတွေ့ခံစားနာကဆုံးမှာကြားတာရဲ့ကြားတွေ့တာရဲ့ကြားခံစားတာရဲ့နာက၃မျိုးပေါ်လေဒီမှာအဲ့ဒါတွေဖြစ်နေတာရုပ်တည်လာတယ် ကျောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်နေတာလားရှိလို့ကြားရတာအတန်ရှိလို့ကြားရတာဆိုတော့လေရုပ်ဟူသောအကြောင်းကြောင့်နာအကျိုးတရားတွေဖြစ်နေတာဟမ်အဲ့ဒီနာတရားတွေမှာလည်းရှိကကံကံကြောင့်ခုလောလောဆယ်ရှိဝတ္ထုအာဟာရအချင်းချင်းနှီးနွယ်ပြီးတော့ကြောင်းကျိုးဆက်ဖြစ်နေကြတာဆိုတော့အကြောင်းညီညီမဖြစ်တဲ့တရားတွေဆိုတော့သိထင်ရှားတာအဲ့တော့ သူတို့ဖြစ်တွန်းဖြစ်ဆယ်လေးပါရုပ်ရဲ့နာရဲ့အကြောင်းရဲ့အကျိုးရဲ့သိခြင်းရဲ့ကြားတယ်ကြားတယ်သူအပေါင်းလိုက်နေတယ်ခုနမြင်နေမြင်နေမှသလိုလိုက်ပြီးတော့ဖောက်ရတာပဲမှတ်ရင်ကြားစေမြင်စေကာလမှာယုံနာနေကြောင်းကျိုးနေဆက်ဆက်ပြီးတော့ကြည့်တယ်လို့ဒီလည်းသိလာပါပဲထို့တူပဲနာစေကာလမှာလည်းပဲအဲနာနိုင်မပြရှုမှနေလေဆိုတာနှာခေါင်းရဲ့အနံ့ရဲ့ယုတ်တရားတွေ နတိဒါနတွေ့ဒါနခံစားရအနတရားစုကြီးစားစေကာလမှာလည်းပဲရှာရဲ့အရသာ6ပါးရဲ့ရှာရုပ်ပဲအရသာ6ပါးရုပ်ပဲရသာ6ပါးရှာလာတိုက်လို့ချင်းရသာလေးကြီးကြီးတည်သွားတာရှာထဲမှာလာပြီးတော့ဆုံတော့ရသာနဲ့စိတ်နဲ့ကောင်းတဲ့ရတာလေးဆိုရင်ခံစားလို့ကောင်းတာမိန်ရမကောင်းတဲ့ရတာမကြိုက်တဲ့ရတာလို့လို့ရှိရင်ခံစားမှုမကောင်းတာပေါ့လေ စားစိတ်ကာလမှာလည်းရုပ်တင်တာလေထိရှားရှိနေတာပဲကိုယ်ကထိတွေ့တဲ့အခါမှာလည်းပဲဒီတိုင်းပဲအသေးသားစုပြည့်တဲ့နေရာထားတာတိုင်းမှာမာပြော့ပူအေးလွေးတောင့်တင်းတွေကိုလက်ခံဖာယူနိုင်တော့တဲ့ရုပ်အချီတတ်တွေရှိတယ်အဲ့ဒီမှာလာလာပြီးတော့မာရာပြော့တာပူတာလွေးတာအေးတာတောင့်တာတိလာလာထိလို့ရှိရင်ကြည့်တဲ့ဟာတိုင်းကြည့်ကြည့်သွားတာပေါ့ နတရားတွေဖြစ်သွားတာပဲ။ဟွန်းကြည့်တွေ့တဲ့သဘောခံစားရတဲ့သဘောတွေဖြစ်သွားတာပဲ။အဲကိုကြည်တတ်ကယုတ်လာပြီးတော့တိုက်ခတ်ပေါ်တော့မာပြော့တဲ့ယုတ်ယုတ်တရားတွေပေါ့။အဲဒါလေးတည်တည်သွားတာတွေကဟွန်းနတရားတွေပေါ့လေ။ဟွန်းခံစားတာတွေကနတရားတွေပေါ့လေ။အဲဒီပေါ့ ယုံနာတရားတွေတွေ့ဆက်ပြီးတော့ဖြစ်နေတာတို့ဒီပဲစေကုသစ္စာခြံစည်းတဲ့ခါမှာလည်းပဲယုတ်တိလန်တွေအချင်းချင်းတွေ့ဆက်ပြီးတော့ဖြစ်နေတာအဲလိုသိကျင်လို့ရှိရင်ကြာတော့နာတော့စားတော့ထီတော့ဒီတော့ဒါတွေအကုန်လုံးလိုက်ပြီးတော့ရှုမှတ်ရတာပဲတတိသမားတိတိအားပြည့်လာတဲ့ခါမှာဒါတွေရုပ်ရည်နာရဲ့အကြောင်းရဲ့ကျိုးရဲ့ဆိုသိလာတာပါ ကြွလန်းချရှင်ရလျှောက်တဲ့အခါမျိုးမှလည်းပဲရုပ်တည်နာတိတွဲဆက်ပြီးတော့ဖြစ်နေတာကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတာပဲကြွခြင်းနဲ့စိတ်အစဉ်စဉ်နဲ့ကြောရုပ်အစဉ်စဉ်နဲ့ရုပ်တည်နာတိတွဲဖြစ်နေတာကြွခြင်းနဲ့စိတ်အစဉ်စဉ်ရောက်ကြောရုပ်အစဉ်စဉ်ကြွခြင်းနဲ့စိတ်အစဉ်စဉ်အကြောင်းကြောင့်ကြွရုပ်အစဉ်စဉ်အကျိုးတရားတွေဖြစ်ပုံတွေပါ လက်ရင်နဲ့စိတ်အစဉ်စဉ်ရောက်လမ်းရုပ်အစဉ်စဉ်အကျိုးတရားအကြောင်းကျိုးတရားတွေဖြစ်ပေါ်ခြားရင်နဲ့စိတ်အစဉ်စဉ်အကြောင်းတရားကြောင့်ခြားရုပ်အစဉ်စဉ်တွေဖြစ်နေတာတွေပေါ့ရရှင်တဲ့စိတ်အစဉ်ကြောင့်ရရုပ်အစဉ်ဖြစ်ရတာလက်ရှင်တဲ့စိတ်အစဉ်ကြောင့်လက်ရုပ်ဖြစ်ရတာတွေစိတ်ဟူသောအကြောင်းကြောင့်ရုပ်အကျိုးတရားတွေဖြစ်ပုံနေဒါတွေလည်းထင်ရှားတာပဲအဲတော့အတွဲလိုက်အတွဲလိုက်ဖြစ်နေတဲ့ယုံနာတရားတွေ သူတို့ဖြစ်တုံးဖြစ်ဆဲလေးမှာလည်းပြီးတော့ရှိရတယ်အတွဲလိုက်တွဲလိုက်အကြောင်းကျိုးဆက်ဆက်ဖြစ်ပုံလေးသိကျင်လို့ချင်းသူတို့ဖြစ်တုံးဖြစ်ဆဲလေးလည်းပြီးတော့ရှိရတဲ့ဓမ္မသာပဲမြတ်တော်ခတ်တာမျိုးလုံးပိတ်တော်ဖွင့်တာကအစပဲတခုစိုက်ကြည့်နေလို့ရှိရင်ဒါတော့မြင်နေတာပဲယုတ်တိနာနေဖြစ်နေတာပဲဇာတ်လုံးမျက်စိကညောင်းလာတယ်အောင့်လာတယ်တော့ခံစားမှုတွေဖြစ်လာတယ်မြတ်တော်ခတ်ရှင်လာတယ်ဟောနန္တရားတွေဖြစ်လာတယ် ဖြက်ကလေးပြတ်တော့ခတ်လိုက်တယ်လှုပ်ရှားလိုက်တယ်ခုနခံစားမှုဆိုတော့လေပျောက်တယ်လို့တော့ဖြစ်သွားတယ်တောင်းတော့ချက်ကြည့်တယ်တခါညောင်းရရောညောင်းတော့တခါခက်ရှင်တဲ့စိတ်ဖြစ်ပြန်ရောဆိုတော့မျက်စိတစ်ဖိုက်လေးအဖွင့်လေးတစ်ခုမှာပဲယုံနာတရားတွေဆက်ဆက်ပြီးတော့ဖြစ်နေတာအများကြီးပဲအဲတော့အဲ့ဒါတွေကြည့်ဖို့ရာသူဖြစ်တုံးဖြစ်ဆဲလေးပေါ့လေအခုလိုတတိပ္ပာနည်းနဲ့လိုက်လည်ပြီးတော့ရှုရပါတယ် ခုပြောခဲ့တဲ့အစဉ်ညာမြတ်စွာဘုရားပေးထားတဲ့နိပေးထားတဲ့ခေတ္တမရှိသတိပြုစောင့်ဖို့ဆင်ထားဆိုတဲ့သတိပဋ္ဌာန်ဤအရာပါလေပစ္စည်းတတ်တဲ့ခန္ဓာကိုယ်ကြီးတွေကဒီလစိတ်ကသမာဓိစိတ်ကပညာသိခါပါလေသိခါ၃ရအစ်သာရတွေထုတ်ယူတဲ့ဤပါပဲဒီနေ့တဏှာရည်တဲ့ အဲမိနစ်30ပြည့်သွားပါပြီဒီမှာပဲရက်ကြအောင်ဆိုနိဗ္ဗာန်ကြမှာပဲဆက်လက်ပြီးတော့ပြောပါဦးမယ်